ကံကြီးခုနှစ်အငယ်1မှ6ဤဒေလဤအနာကိုပျောက်စေခြင်းငှာငါပြုသောအခါအေဖရိအပြစ်နှင့်ရှမာရိပြုသော အာဓမမှုသည်ထင်ရှားပြန်၏သူတို့သည်တစ္ဆာပြစ်ကြပြီအထဲသို့တခိုးဝင်တတ်၏ပြင်၌လည်းဓမြအလုံးရင်းတို့သည်တိုက်တတ်ကြ၏သူတို့ပြုသမျှသော အာဓမမှုကိုငါမှတ်မိသည်ဟုမိမိတို့စိတ်လုံးထဲမှမအောင်မိကြ ယခုပင်ထိုအမှုတို့သည် သူတို့ကိုဝိုင်းကြပြီ။ငါ့မျက်မှောက်တွင်ရှိကြ၏။ဆိုးညစ်သောအမှုအားဖြင့်ရှင်ဘုရင်ကို၎င်း၊မုသာစကားအားဖြင့်မင်းများကို၎င်းဝမ်းမြောက်စေကြ၏။ထိုသူအပေါင်းတို့သည် မတရားသောမေထုန်ဖြင့်မှားယွင်းသော သူဖြစ်၍၊မီးထဲ့သောမုန့်သည်၏မီးဖိုနှင့်တူကြ၏။မုန့်စိမ်းကိုနယ်ပြီးမှ မဖောင်းကြွမှီတိုင်အောင်မီးကိုမဆော်ဘဲငြိမ်ဝပ်စွာနေရ၏ ငါတို့ရှင်မြင်းဤနှစ်စဉ်ပွဲနေ့၌မင်းတို့သည်စပြည့်အရှိန်နှင့်ရင့်မှု၍ရှင်မြင်းသည်မထီမဲ့မြင်ပြုသောသူတို့ကိုလက်ခံတတ်၏အကယ်စင်စစ်သူတို့သည်ချောင်း၍ကြည်လျက်နေကြစဉ်မိမိတို့နှလုံးကိုမိဖို့ကဲ့သို့ပြင်ဆင်ကြပြီသူတို့မုံတယ်သည်တညာလုံးအိတ်တော်လဲနံတဲ့အချိန်၌တောက်သောမိကဲ့သို့လောင်လျက်ရှိ၏ အငယ်9မှ30ထိုသူအပေါင်းတို့သည်မိဖို့ကဲ့သို့ပူကြ၏မိမိတို့တရားသူကြီးများကိုလောင်ကြပြီသူတို့ရှင်မြင်အပေါင်းတို့သည်လဲကြပြီငါကိုဟစ်ခေါ်သောသူတယောက်မျှမရှိ အေဖရင်သည်တပန်းမျိုးသားတို့နှင့်ပေါင်းဖော်ရောနှောလျက်ရှိ၏တမျက်နာသာဖုတ်၍မလှန်သောမုံပြားဖြစ်၏သူမတိမမှတ်ဘဲတကြွတနိုင်ငံသားတို့သည်သူ၏ခွန်အားကိုစားကြပြီ ကိုမသိမမှတ်ဘဲခေါင်းပေါ်မှာဖြူသောဆံပင်အနှံ့အပြားရှိပြီ။ဣသရေလအမျိုး၏မာနသည်သူ့မျက်မှောက်၌နှိမ့်ချခြင်းသို့ရောက်သော်လည်း၊အမျိုးသားတို့သည်ကိုယ်ဘုရားသခင်ထာဝရဘုရားထံသို့မပြန်မလာကြ။အမှုရောက်သော်လည်းဘုရားကိုမရှာကြ။ဧဖရိမ်သည်ဥာဏ်မရှိ၊မိုက်သောချိုးနှင့်တူ၏။အဲဂုတ္တုပြည်ကိုဟေ့ကော်တတ်၏ အာရှုရိပြည်သို့ပြေးတတ်၏။သွားလေရာရာတွင်ငါ့ပိုက်နှင့် သူတို့ကိုငါအုပ်မိမည်။မိုဃ်းကောင်းကင်ငှက်ကိုကဲ့သို့မြေသို့နှိမ့်ချမည်။သူတို့စည်းဝေးရာ၌ကြားသည်အတိုင်းငါဆုံးမမည်။သူတို့သည်ငါ့ထံမှထွက်၍လည်သောကြောင့်အမင်္ဂလာရှိကြ၏။ငါ့ကိုပြစ်မှားသောကြောင့်ဖျက်ဆီးဘို့ရာဖြစ်ကြ၏။သူတို့ကိုငါရွေးနှုတ်သော်လည်း ငါတဘက်၌မုသာစကားကိုပြောကြ၏။သူတို့သည်အိပ်ရာပေါ်မှာမြည်တမ်းသော်လည်းစေတနာစိတ်နှင့်ငါ့ကိုမအော်ဟစ်ကြ။ဆန်စပါး၊စပျစ်ရည်ကိုရခြင်းငှါစည်းဝေး၍ငါ့ကိုပုန်ကန်ကြ၏။ငါသည်ဆုံးမသော်၎င်း၊သူတို့ကိုခိုင်ခံ့စေသော်၎င်း၊ငါ့တဘက်၌မကောင်းသောအကြံကိုကြံစည်ကြ၏။အကျိုးနည်းရှိကြ၏။လိမ်တတ်သောလေးကဲ့သို့ဖြစ်ကြ၏။မင်းတို့သည်စော်ကားသောကြောင့်ထားဖြင့်သေ၍ အဲဂုတ္တုပြည်သားတို့၏ကဲ့ရဲ့ခြင်းကိုခံရကြလိမ့်မည်